အားလုံးပရိကံအရင်ယူထားလိုက်အောင်နော်ကဲလိုက်ဆိုကြကမ္မထာနမေကမ္မထာနမေဗန္ဒေဗန္ဒေဒေထဒေထသန္တာရသန္တာရဝိတ္တဒုက္ခတောဝိတ္တဒုက္ခတောမောဒနာထာယ မောဇနာထာယဒုတိယံပိဒုတိယံပိကမ္မထာနာမေကမ္မထာနာမေဟန္တေဟန္တေဒေထာဒေထာသန္တာရာသန္တာရာဝတ္တဒုက္ခတောဝတ္တဒုက္ခတောမောဇနာထာယမောဇနာထာယ တတိယံပိတတိယံပိကမ္မထာနာမေကမ္မထာနာမေသန္တေသန္တေဒေသာဒေသာတန္တာရာတန္တာရာဝတ္တဒုက္ခတောဝတ္တဒုက္ခတောမောဇနာထာယ မောဇနာထာယာဒီခန္ဓာကိုဒီခန္ဓာကိုမြတ်ဖုံးမမြတ်ဖုံးမဒီညိုလူရမ်းမာဤဖရာဒီညိုလူရမ်းမာဤဖရာတရားမယင်တရားမယင်တထိုင်တွင်တထိုင်တွင် အနှင်းပူဇော်ပါဤဖရာအနှင်းပူဇော်ပါဤဖရာတရားသမားတရားသမားအရိယာများကိုအရိယာများကိုမြမမိသမျှမြမမိသမျှတောင်းပန်သာတောင်းပန်သာဝန်ချကြောပါဤဖရာဝန်ချကြောပါဤဖရာအပြုသမျှ ငါပြုသမျှညာလာထောတော်ညာလာထောတော်ဤကုသိုလ်သည်ဤကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေးဇူးပြုပါစေတည်းအမြန်ကျေးဇူးပြုပါစေတည်းတတ္တလောကတတ္တလောကဤသမျှအား ဖြည့်သမျှအားဒါနသီလဒါနသီလညာလပေါင်းစုညာလပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေပေငှဝေသည်ပေငှဝေသည်မသွေမௌချရရစေတည်း မသွေမုတ်ချရစေတည်းငါနှင့်တူစွာငါနဲ့တူစွာญาตတဝါတို့ญาตတဝါတို့ခန္ဓာဒုက္ခခန္ဓာဒုက္ခလိုတိုင်းရ၍လိုတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေ ငြိမ်းအေးရွှင်လန်းကြပါစေတည်းငြိမ်းအေးရွှင်လန်းကြပါစေတည်းသေခြင်းကိုဆောင်သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေမရှောင်ညာနေသေခြင်းစေသောသေခြင်းစေသောသေလေဓမ္မတာသေလေဓမ္မတာ အာမနာအာမနာဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှုမပါတကားဉာဏ်စွာတရားရှုမပါတကားသာဓုသာဓုသာဓု ပြီးခဲ့တဲ့ဘက်ကတော့ဦးဇင်းတို့ပထဝီဓာတ်20ပထဝီဓာတ်20ရဲ့အပေါ်မှာဦးဇင်းတို့ပြန်မြရှုတတ်ယုံလောက်ညီပေးတာပေါ့နော်ဆဗင်နေဒီဆဗင်နေဟာသူ့တဘာဝသူတောင်မို့ပေါ်မှာ ပေါက်နေတဲ့ဆဗင်မြက်တွေဟာ မြက်ကလည်းငါတောင်မို့ပေါ်ပေါက်တယ်လို့မသိဘူးတောင်မို့ကလည်းငါပေါ်မြက်ပေါက်တယ်လို့မသိဘူးရုပ်တရားရဲ့သဘာဝမသိတတ်ဘူးသူသဘောသူပေါက်နေတာအခုခေါင်းပေါ်ကဆပင်ကလည်းဒီတိုင်းပဲသူကသူဆပင်ပေါက်နေတယ်ဆပင်ကလည်းငါတော့ထိတ်ဆုံးမှပေါက်ရတယ်လို့သူလည်းမသိဘူးအပေါက်ခံရတဲ့အောက်ကဥယျာပြားတယ်အော်ငါပင်ငါအပေါ်ဆပင်ကတက်ပေါက်နေပါလားလို့သူကလည်းမသိဘူး ခေါင်းကြီးကလည်းငါခေါင်းကြီးရဲ့အပေါ်ဆုံးမှာတော့ဆပင်းနဲ့အုပ်ထားပါလားလို့မသိဘူးရုပ်တရားမှန်သမျှဟာမသိတတ်ဘူးတဲ့အဲ့ဒီအပြာကတယုတ်ကြီးဟာမသိတတ်တဲ့သဘောအဲ့ဒီရုပ်ရဲ့သဘောဟာအစေတနောတဲ့မြတ်စွာဘုရားအယံကာဣတိအယံကာယော ဟောဒီခန္ဓာကိုယ်ကြီးဟာအစေတနောတိတတ်တဲ့စိတ်မရှိဘူးတဲ့ အဗျာကတော်တဲ့ကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်အဗျာကတယုတ်ကြီးတက်တက်ပဲသုံညော အတ္တလည်းမဟုတ်ဇီဝလည်းမဟုတ် အတ္တတွေဇီဝတွေမှာနော်နေတ္တတော်နေဇီဝနော်ပုဂ္ဂိုလ်တ attva မဟုတ်ဘူးတဲ့ဓာတုတမှုဟောယေဝဓာတ်သဘောကြီးတက်တက်တာရှိတာလို့ မြတ်စွာဘုရားကအဲ့ဒီလိုမြင်အောင်လို့ရှစ်သားတို့မင်းတို့ရှုကြတဲ့ဒီခန္ဓာကိုယ်ကြီးကိုဓာတ်လို့မသိရုပ်လို့မသိနာမ်လို့မသိပဲနဲ့ဒီပေါ်မှာငါကိုငါဟာငါဥစ္စာငါသူတော်ဘာယောက်ျားမိန်းမငါသားငါသမီးငါဆွေငါမျိုးဆိုတဲ့ဒီပေါ်မှာအဲ့ဒီအတိနဲ့ပဲနေခဲ့ကြလို့အဲ့ဒါကလောကပြညတ်တိ ဖះရှင်သိတဲ့အတိမျိုးမဟုတ်ဘူးဖះရှင်ကိုရောမြတ်ကြီးကတော့ဓာတ်လို့သိရုပ်လို့သိနာမ်လို့သိရသော်ဗျာဒီအတိကိုသိစေခြင်းတာနော်အဲ့ဒါကြောင့်မို့ဦးဇင်းတို့ကသာမဏေဘုညင်းနေနဲ့အလုံးပထဝီဓာတ်20ရဲ့အပေါ်မှာဩဒါပထဝီဓာတ်သဘောတွေသူသဘောသူ ဆောင်းနေတာသူ့လို့သူလုံနေတာ ဒီထဲမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးပုဂ္ဂိုလ်တ attva မရှိဘူးအတ္တကောင်ဝိညာဉ်ကောင်မရှိဘူးလို့အဲ့လို အမှန်မြင်အမှန်သိသွားအောင်လို့ဒါပထဝီဓာတ်20ကိုရှုခိုင်းတာအဲ့ဒီကနေပြီးဦးဇင်းတို့တေဇောဓာတ်ဘက်ကိုဦးဇင်းတို့သွားခြင်းတယ်ဖုဋ္ဌပဓာတ်၃မျိုးပထဝီရဲ့တေဇောရဲ့ဝါရောရဲ့တေဇောဓာတ် သူက၄မျိုးရှိတယ်တဲ့တန်တပ္ပနတေသော အဖျားရှိန်အပူမှွေအဖျားတွေဖျားတဲ့အခါကျတော့ခန္ဓာကိုယ်ကြီးမှာရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့ပူတဲ့အပူမှွေရှိတယ်တဲ့ဒါဟတ်တေသော တကိုယ်လုံးအပြင်းပူလောင်သောအပူမှွေတယ်နော်အဲ့ဒါကတေသောတစ်မျိုးဇိရဏတေသောတဲ့အသားရည်ကိုရင့်ကျက်စေသောပဂတိအငွေဆိုတာ ဒါအသားရည်တွေရင့်ကြဆိုအိုမင်းသွားအောင်လောက်တာဇေဒနာတေသောကလောက်တာပါစကတေသော အစာကိုကျင်ညက်စေတတ်သောအငွေတဲ့ပါစကတေသောကအစာတွေကို ချက်ပေးတာနော်ဦးဇင်းတို့စားလိုက်တဲ့အစာတွေကို အတွင်းထဲမှာကျင်ညက်အောင်ဤလေးပါးတို့တွင်ရှေ့သုံးပါးသည်ကံစိတ်ဥရုအာဟာရဟုသော အကြောင်းလေးပါးကြောင့် ဖြစ်ကုန်၏နောက်ဆုံးပါစကတေသောကတော့ကံကြောင့်သာဖြစ်တယ်တဲ့နော်ရှေ့ကအဖျားချိန်အပူငွေ့တို့တကိုယ်လုံးအပြင်း ပူလောင်သောအပူငွေ့တို့အသားရည်ကိုရိပ်ရော်စေတတ်တဲ့အပူငွေ့တို့အဲ့ဒီ၃မျိုးကြတော့ကံစိတ်ဥရုဆိုတာအာဟာရကံစိတ်ဥရုအာဟာရဆို အကြောင်းတရား၄ပါးကြောင့်ဖြစ်တယ်နောက်ဆုံးက အစာကိုကျဉ်ညက်စေတတ်သောအပူငွေ့ကြတော့ အဲ့ဒါကျတော့ပါစကတေတော့ကံကြောင့်သာလင်ဖြစ်တာအဲ့တော့ကံကိုရင်အစာမချက်နိုင်တော့ဘူးပေါ့နော်မကြေတော့ဘူးအစာခြေဓာတွေကြက်ကြေဓာတွေကကံကြောင့်သူကဓာတွေကကံရှိနေသေးလို့စားတဲ့အစာအစာတွေကိုကြေညက်အောင် ချက်ပြီးနေတဲ့သဘောပဲဒါကံကြောင့်လို့ပြောတာနော်အဲ့တော့အဲ့ဒီ၄မျိုးအဲ့၄မျိုးဒီကဆရာတော်ဖရာကြီးတွေ ရှုခွက်ဟွာနဲ့ဦးဇင်းနည်းနည်းပြန်ရှင်းပြမယ်တေဇောဓာရှင်းလင်းချက်ကာယ ानु ပဒနာတေဇောဓာကို ရှုပွားလိုသောအင်္ဂါ၃ချက်နှင့်ညီညွတ်သောတေဇောဓာမျိုးကိုသာရှုပွားနိုင်သည်ယင်းတို့ကအစ္ဆဒကာယရှိတေဇောမျိုးဖြစ်ရခြင်းအစ္ဆဒကအတွင်းတန်တာမှာတေဇောဖြစ်ရမယ်တဲ့ခဏတိုင်း၌တွေးရှိနိုင်သောတေဇောဓာဖြစ်ရခြင်း ကြည့်လိုက်ရင်အဲ့ဒီဒေသောတာကတွေးရှိနေရဥမာဘာစကဒေသောတို့ရှုဖို့ဆိုမလွယ်ဘူးလေသူကအစာကျင်းရအောင်ချက်တာကိုကဘယ်သွားပြီးတော့တမာတိမရှိတဲ့လူကအဲ့ဒါကိုရှုလို့မရဘူးစေတနာဒေသောဆွေးမြေယုံရင်အောင်လုပ်တဲ့ဒေသောမျိုးဆိုလဲဥစဉ်တို့တရားရှုတဲ့အခါမလွယ်ပြားမှုသူကတမာတိအားကောင်းမှအဲ့ဒါတွေကတွေးမှာပေါ့နော်ဆိုလိုတာကြောင့်မို့ရှုတဲ့အခါကျတော့အတွင်းအစ္ဆဒမှာရှုတဲ့တေသောတမျိုးဖြစ်ရမယ်တဲ့ ခဏတိုင်းနဲ့တွေးရှိနိုင်သောတေသောတမျိုးဖြစ်ရမယ်တဲ့ခဏတိုင်းနဲ့တွေးရှိနိုင်တဲ့တေသောတမျိုးဖြစ်ရမယ်ပရမတ္ထသဘာဝကိုဖော်ပြပေးသောလက္ခဏာထသပိစုပန္နအဖြစ်ဖြင့်ရရှိနိုင်သောတေသော တေသောတမျိုးဖြစ်ရမယ်တဲ့နော်ပရမတ္ထသဘာဝကိုသူ့သဘောသူ ဖော်ပြနေတဲ့သဘာဝလက္ခဏာတွေဖြစ်ရမယ်တဲ့အဲ့ဒီအင်္ဂါ၃ချက်လက္ခဏာကဘယ်လိုလဲဆိုတော့တေသောတရဲ့လက္ခဏာကပူခြင်းတဲ့ လောင်စားခြင်းလောင်ကျွမ်းခြင်းအေးစိမ်ခြင်းဆူးရှာခြင်းဖောက်ထွင်းခြင်းခြေဖြက်ခြင်းစတဲ့လက္ခဏာတေသောကိစ္စပါတဲ့အဲ့ဒါလက္ခဏာရှိတယ်တဲ့နောက်ပြီးတော့တေသောရဲ့ကိစ္စကရင့်ရော်ခြင်းမှဲ့ခြင်းအိုမင်းခြင်းအိုက်အိုက်ခြင်းစပ်ဖြင်းခြင်းနာခြင်းအောင်ခြင်း မခံတာခြင်းတွေ့ချောက်ခြင်းခံခြင်းဆွေးခြင်းကြေးခြင်းမွားမွားကျဲခြင်းအက်ကွဲခြင်းပေါက်ထွက်ခြင်းစသောရတ္တတေသောကိစ္စ ပျော့ပြောင်းခြင်းနုညံ့ခြင်းနူးနတ်ခြင်းကြက်ခြင်းအခိုးထားခြင်းအလျံထားခြင်းအဆင်းအယောင်တောက်ပြောင်ခြင်းလင်းထိန်ခြင်းပေါ်ပါခြင်းလျင်မြန်ခြင်းတွက်လက်ခြင်းဖြတ်လက်ခြင်းစသောပစ္စုပန်နာတေသောကိစ္စထိုင်ခိုက်၌တေသောဓာတ်ကို ရှုပွားလိုသောတဲ့မျက်စိဖြင့်ပညာထိုင်ပုံကြီးကိုကြည်ကထိုင်တယ်ထိုင်တယ်ဟုတမထအနေနဲ့မမှတ်ရပဲတဲ့ တေသောတာကိုမှတ်မဲ့ပုဂ္ဂိုလ်ကမျက်စိနဲ့ခန္ဓာကိုယ်ကြီးကို ကြည့်ပြီးတော့ထိုင်တယ်ထိုင်တယ်ထိုင်တယ်သူကအဲ့လိုမမှတ်ရဘူးတဲ့အစ္ဆတံအစ္ဆတဝါကာယေအယခန္ဓာကိုယ်အတွင်း၌အပူနှင့်အေးနှမျိုးအနက်ထင်ရှားရာတစ်မျိုးကိုရှုပွားနိုင်၏တဲ့ဓာတ်ကိုမှတ်မှာမို့ထိုင်ရင်ထိုင်နေထိုင်နေထိုင်နေသူအဲ့လိုမမှတ်နဲ့တဲ့အစ္ဆတခန္ဓာကိုယ်ရဲ့အတွင်းတန်တာမှာ အပူနဲ့ကသိမှုဆက်လက်အပူထင်ရှားသိမှုဆက်လေအပူထင်ရှားလာလေဖြစ်တယ်ဒါကဒီဒေသောဓာတ်ကိုသမထအနေနဲ့အဲ့ဒီမှာ စိတ်ဆိုင်ပြီးတော့ပူတဲ့နေရာလေးပူတဲ့နေရာလေးကို စိတ်ဆိုင်ပြီးတော့သူကကြည့်ရင်အဲ့ဒါလေးကိုပူတယ်ပူတယ်ပူတယ်ဆိုပြီးတော့ တတိထားပြီးကြည်လိုက်တာနဲ့အဲ့ဒီပူမှုဟာထင်ရှားလာလိမ့်မယ်ရင်းတို့ရှုပွားတော့အပူဓာတ်တို့သည်တဖြည်းဖြည်းပြန့်နှံ့လာတော့ရာမကြမီတကောလုံးအပူထုံးကြီးအနေတို့ရောက်လာပုံကိုတွေ့ရပေလိမ့်မည်အဲ့ဒါလေးကိုပူတယ်ပူတယ်ပူတယ်ဆိုတာလေးကိုနှလုံးသွင်းပြီးတော့ကြည်နေရင်ပူတာနေရာလေးတနေရာကနေလိုက်ကြည့်လိုက်တာနဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးအကုန်လုံး အပူဒုံကြီးလို ဖြစ်ပြီးတော့ခန္ဓာကိုယ်တခုလို့အပူလွတ်ရာမရှိတော့ဆိုရင်မြည်သည့်နေရာကိုပင်ရှုရှုအပူဓာတ်ကိုသာ တွေ့နေလိမ့်မည်ဒါဦးဇင်းအရင်လည်းပြောဖို့ပါတယ်ဟိုးတော့အိန္ဒိယမှာဦးဇင်းညသင်းတွေတော့အဲ့တော့ဒီဓာတ်ကမ္မထန်လည်းသေချာလည်းနားမလဲသေးပါဘူးကိုကိုကိုတိတ်မလောက်တတ်သေးဘူးနာသီဝမှာဝေလေထွက်လေနှစ်ခုမှာဦးဇင်းက ထွက်တဲ့လေက ပူတယ်ဝင်တဲ့လေကအေးတယ်အဲ့တော့ထွက်တဲ့နှာသီးဝါးကပူတဲ့လေလေးကိုဦးဇင်းကစိတ်ဆိုင်ကြည့်တာနှာသီးဝါးလေလေးထွက်လာတဲ့အခါຫນွေຫນွေလေးထွက်လာတဲ့အဲ့ဒါလေးကိုဒါလေးတတိထားပြီးကြည့်သူ့ရဲ့သဘာဝလေလေးယူလိုက်တယ်လေလေးရထွက်လာတယ်ຫນွေပြီးတော့ထွက်လာတယ် အဲ့ဒီနွေးနေတာလေးကိုကြည်ရင်ကြည်ရင်ကြည်ရင်နဲ့အဲ့ဒီနှာခေါင်းနှာသီးဝထိတ်ကြီးတစ်ခုလုံးရှိတ်ရှိတ်ရှိတ်ရှိတ်နဲ့ဘူးလာနာသီဝထိတ်ကြီးတစ်ခုလုံးရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့ဘူးလာဘူးလာရနဲ့ဥဒ္ဒံအဲ့ဒီအပူလေးတွေကိုတတိထားပြီးတော့အဆက်မပြတ်ကြည်ကြည်ကြည်ကြည်ကြည်ကြည်ကြည်ကြည်တခါတည်းမျက်နှာပြင်ကြီးတစ်ခုလုံးဘူးလာမျက်နှာပြင်ကြီးတစ်ခုလုံးရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့မျက်နှာကြီးတစ်ခုလုံးဘူးလာတဲ့ခေါင်းကြီးတွေတစ်ခုလုံးဘူးလာတဲ့အဲ့ဒီကနေခန္ဓာကိုယ်ကြီးတွေတစ်ခုလုံးခြေဆုံးခေါင်းဆုံးဟာ မီးလောင်မြင်ကြီးတဲ့နေရာသလိုဖြစ်သွားတာအဲ့ဒါဓာတ်သဘောတွေပဲနော်ဓာတ်သဘောတွေပဲအဲ့ဒါအဲ့ဒါကိုပြောတာခန္ဓာကိုယ်ကြီးတစ်ခုလုံးအပူလွတ်ရာနေရာဆိုတာမရှိတော့ဘူးအဲ့ဒါမျိုးတွေ့လာရလိမ့်မယ်ထိုအခါယင်းအပူစုကြီးထဲ၌ရာခြင်းနာခြင်း အောင်ခြင်းစသောဒုက္ခများဈာညဝင်လာတတ်တယ်အဲ့ဒါတွေကြည်နေနဲ့ရာတာတွေ နော်နာတာတွေကျင်တာတွေအောက်နှံကိုတို့ရအဲ့ဒါတွေပေါ်လာမယ်တဲ့တို့ရတွင်ယင်းဒုက္ခတို့သည် မကြမီပင် ကွဲပြောက်သွားကြပြီးအပူတတ်တာဆက်လက်၍တည်နေတော်မူအဲ့ဒါတွေကအကုန်လုံးကွဲပြောက်ပြီးအပူဓာတ်တွေဆက်လက်ပြီးတည်နေမယ်ဆက်ချူသောယခင်ကတွေ့သိနေသော ခန္ဓာကိုယ်ကောင်းကြီးအစာအပူဓာတ်အပူလောကကြီးကိုသာ တွေ့နေတော်မူပြန်ပြီးရှုတော့တကုံလုံး ပူးလောင်နေတဲ့အပူဓာတ်တွေပဲတွေ့နေမယ်ပုဂ္ဂိုလ်တ attva ခန္ဓာကိုယ်ကြည်ကွယ်သွားကပုဂ္ဂိုလ်တ attva ခန္ဓာကိုယ်ငါကိုယ်ငါဟာကြီးကွယ်သွားပြီအပူဓာတ်အစုသာ တွေ့ရမည် ဆက်ရှုသောဉာဏ်စဉ်တက်၍မဆိုင်ပါလိမ့်မည်အဲ့ဒီအပူဓာတ်တွေကြည်ဝခန္ဓာကိုယ်ကြီးတစ်ခုလုံးတွေ့ပြီးတော့အဲ့ဓာတွေကို ဆက်ရှုလိုက်တဲ့အခါကျတော့မက်ဖို့နိဗ္ဗာန်ကို ရောက်သွားလိမ့်မယ်နော် ဤတေဇောဓာတ်မှာလည်းခန္ဓာကိုယ်အနေထားတို့ကို ခွဲခြားသတ်မှတ်၍ရှုပွားမှုကိုလည်းခွဲခြားပြင်ဆင်ပြီးရှုပွားရ မလိုပဲအများအားဖြင့်လက္ခဏာတေဇောကိုသာရှုပါအဲ့ဒီပူချိန်ငွေဖြစ်တဲ့လက္ခဏာတေဇောဓာတ်ဦးစားပေးပြီးတော့ရှုပါဓမ္မတာကိစ္စဗဟိတကတိတအုံနာနှစ်ဖြာဥဒုဓမ္မိစုဖြင့်လေကုမဟာပုခ္ခန္ဓာကို စัจ java လာတိုက်ကြီးဝိုင်းစီကာမှုတွင်ဝန်အိုး၌အခိုးလူလူကြိုက်ကြိုက်စူအောင်ရှိန်ပူအုပ်အုပ်နေတိုင်းပြုတ်ဤဤဘုတ်ကာယကရဇာဤအန္တမြည်ခြင်းကိုအတွင်လဲပူခြင်းသဘောမပြတ်ပြောသည်တေသောတရှိန်မိကြီးသည်ဒါမဂ္ဂဒီဝလင်္ကာဆရာတော်ကြီးလောက်ခဲ့တဲ့လင်္ကာလေး အဲ့တော့တေဇောဓာတ်မှာခန္ဓာကိုယ်ပေါ်မှာနော်အဲ့ဒီခုပြောတဲ့ပေါ်လာတဲ့လက္ခဏာတေဇောကိုဥတည်ပြီးတော့အဲ့ဒါကို ရှုပြီးတော့ခန္ဓာကြီးတစ်ခုလုံးတေဇောဓာတ်တွေဖုံးလွှမ်းပြီးတော့သွားအောင်အဲ့ဒါမျိုးမြင်အောင်ရှုကြံတဲ့အခုဦးဇင်းတို့စောစောပြောတဲ့ဇေဒနာတေဇောဘာစကတေဇောတို့ရှုဖို့ကြတော့ မလွယ်ဘူးအဲ့ဒါတွေကြတော့တမာရီအားကောင်းမှသူကအရင်ဆုံးဟိုဣဇဒတေဇောဖြစ်တယ်ခန္ဓာကိုယ်အတွင်းထဲကအဲ့ဒီတေဇောအဲ့ဒီတေဇောကလည်းမြတ်စွာဘုရားဒါအချုပ်တုတ်တန်နေမှာကြောက်ဘလို့ဟောလဲဆိုတော့ဦးဇင်းတို့အခုခန္ဓာကိုယ်ထဲမှာတေဇောဆိုတဲ့အပူမီးရှိတယ်အဲ့ဒီအပူမီးဟာအပြင်ဘက်မှာမြို့တွေရွာတွေကိုလောင်တဲ့မီးရှိတယ် အပြင်မှာရှိတဲ့မျိုးတွေလောင်နေရွာတဲ့လောင်တဲ့မီးဒီကိုပိုင်သလားအဲ့ဒီမီးကို မလောင်နဲ့လို့ဘယ်သူအများ တားလို့ရဘယ်သူအများအဲ့ဒီဟာကိုအမိန်ပေးလို့ရမလောင်ပါစေနဲ့လို့အမိန်ပေးလို့မရတားလို့မရဘူးတဲ့နော်နေတွေပူလာတယ်မပူနဲ့မိတွေလောင်နဲ့မလောင်နဲ့ဒီအပူရှိန်ကြီးကိုငါမကြိုက်လို့မလောင်နဲ့မပူနဲ့လို့ ညီသူတဦးတယောက်ကမှတားလို့မရစီးလို့မရတတ်ကဲ့သို့ဦးဇင်းတို့ခန္ဓာကိုယ်တွင်းကတေဇောကလည်းကြည်အဲ့တိုင်းပဲအဲ့ဒီတေဇောဓာတ်အပူမီးဟာတောက်လာပြီတက်လာပြီဆိုရင်ဦးဇင်းတို့ဒကာတော်မတွေအဲ့ဒီတေဇောမီးကို အတွင်းထဲကပူလောင်လာတဲ့သဘောအဲ့ဒါကိုမပူနဲ့လို့ဘယ်သူမှအမိန်ပေးလို့မရဘူးတဲ့အဲ့ဒါကြောင့်မို့ တေသောဓာတ်ဒီငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့အဲ့လိုရှုရမယ်ဒါအခုစစချင်းကတမထအနေနဲ့ကြည့်ရစစချင်းကတေသောဓာတ်ကိုတမထအနေနဲ့ကြည့်ထိုင်ပြီဆိုလို့ရှိရင်ဥစဉ်တို့တရားတော်တွေဥစဉ်တွေးရှိတာအဲ့လွယ်တဲ့ဟာလေးကတော့နာသီဝမှာလေလေးဝင်တဲ့အခါထွက်တဲ့အခါမှာထွက်တဲ့လေလေးကိုနာသီဝလေးတတိထားကြည့်တေသောဓာတ်ကိုရှုရမယ်ဆိုအဲ့ထွက်တဲ့လေလေးဟာ သူ့ဟာသူလေလေးထွက်လာတဲ့ကနှာသီးဝလေးထိပ်ပြီးထွက်တဲ့ခါကျတော့နှွေးနေတာအဲ့ဒီပူချိန်ငွေ့ငွေ့နှွေးနေတဲ့သဘောလေးကိုဒါလေးစူးတိုက်ပြီးကြည်နေမှာနော်ကြည်နေမှာနော်ဦးစင်ဖေးကပြောမပေးတော့ဒီဒီတက်ကမထန်ကြတော့ပြောလို့ရှင်တမာတိမရမှာဆိုလို့နော်အဲ့ဒါကိုအသာလေးစူးတိုက်ပြီးတော့ကြည်နေရမှာအဲ့ဒါလေးကိုကြည်နေရင်ကြည်နေရင်ကြည်နေရင်နဲ့အဲ့ဒီနှာသီးဝါက နေပြီးတော့အဲ့နာလေးတစ်ခုလုံးမှာနှွေးနှွေးနှွေးနှွေးနှွေးနှွေးနှွေးလေးဖြစ်လာအဲ့ဒီနှွေးနှွေးလေးကိုဆက်တိုက်ပဲအဲ့ဒါကြည်နေကြည်နေကြည်နေနဲ့အဲ့ဒါမျက်နှာတစ်ပြေကြီးတွေခေါင်းကြီးတွေထိနောက်ဆုံးတစ်ကိုယ်လုံးကြီးအပူရှိန်အပူငွေကြီးရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့အဲ့ဒါကြီးတွေထွက်လာတာဒီအခုတွေ့ရလိမ့်မယ်အဲ့ဒီလက္ခဏာကိုစစချင်းပထမတွေ့အောင်လုပ်အဲ့ဒါဒီဒါသူကတမထအနေနဲ့ရှုတာပဲเนาะပူတဲ့သဘောကိုအဲ့ဒါကိုပူတာပူတာကိုသိနေတာတမထ ပူရင်ပူတယ်လို့သိတာတမထအေးအေးတယ်လို့သိတာတမထဩဒီပူတဲ့ပူရှိန်ငွေ့ငွေ့ကြီးတွေဟာဩငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးနေတမမနေသောဟမတဝိနာမေသောအတ္တာတိနော်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းမဟုတ်ဘူးရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့ဩမမြဲတဲ့သဘောတွေလို့ရှုလိုက်ဝိပဿနာအနေစာဒုက္ခလက္ခဏာနဲ့တင်မယ် ငါကိုမဟုတ်ငါဥစ္စာမဟုတ်လို့ခွာလိုက်မယ်ဖြစ်ချင်းပြက်ချင်းတွေကိုမြင်အောင်ကြည့်လိုက်မယ်ဆိုအဲ့ဒါဝိပဿနာပူတယ်ပူတယ်ပူတယ်လို့သိရင်တမထစစချင်းတမထကိုအရင်လောက်ရမယ်အဲ့ပူရင်ပူတယ်လို့သိအောင် အရင်ဆုံးကိုခန္ဓာကိုယ်ကြီးကိုဘလောက်ထိအပူဓာတ်တွေပြန့်နှံ့သွားသလဲအဲ့ဒါဦးဇင်းတို့တရားတော်မှာအဲ့ဒီမှာတမာတိလိုလာပြီနော်တမာတိလိုလာအဲ့တမာတိအားကောင်းတဲ့ပုဂ္ဂိုလ်များဓာတ်ခံအားကောင်းတဲ့ပုဂ္ဂိုလ်များကြော အဲ့ဒီအပူမှုရဲ့နဲ့တကောလုံးအကုန်လိုက်လို့ရတကောလုံးကြည့်လို့ရအဲတကောလုံးကြည့်လို့ရတယ်တခါလေးချိန်ချိန်ချိန်ချိန်ချိန်ချိန်ချိန်ချိန်ချိန်ချိန်နဲ့တကောလုံးမိတွေလောင်းနေသလိုပဲအဲ့ဒီလက္ခဏာကိုမြင်အောင်ဖမ်းရမယ်ဒါတေဇောတတ်ရဲ့ရှုွက်ပဲကျန်တဲ့ဟိုဇိဒနာတေဇောဘာသကတေဇောအိုတော့အောင်မင်းတော့အောင်လှုပ်တဲ့တေဇောဥစဉ်တော့မရှုနိုင်သေးဘူးအဲ့ဒါကနော်အစာကြေညက်အောင်ချက်ပေးနေတဲ့တေဇောလှမ်းမမြင်နိုင်သေးဘူး အဲ့တော့အခုအပြင်ကဝင်လေထွက်လေနဲ့လှုပ်ရင်းနဲ့အဲ့ဒီမှာသိနိုင်တဲ့ဒေဇောနော်ထွက်တဲ့အခါမှာဝမ်းတွင်းကနေလေပြန်ထုတ်လိုက်တဲ့အခါကျတော့အပူငွေ့ပါလာ အပြင်ကလေလေးတွေတွင်းတဲ့အခါကျတော့အေးလာအဲ့မှာအဲ့ဒီအပူလေးကိုကြည့်အေးအေးကတော့ဟောဖြန့်ဥစဉ်ကိုနိုင်လေအကုန်လုံးလိုက်မကြည့်ဘူးအဲ့လိုကတော့ဒီဥစဉ်အပူကနေပဲအဲရှုရင်အဲ့လိုမျိုးရှုတယ် ခန္ဓာကိုယ်ပေါ်မှာနော်အဲအေးဓာတ်ကတော့သူ့အတူဟိုခန္ဓာကိုယ်မှာကြည်ရေးကြည်နေတခါတည်းသူ့အတူရေခဲတုံးလုံးအေးသွားတာမျိုးသူ့အတူဖြစ်သွားတာပဲရှိတယ်တကယ်ရှူနီးနဲ့လိုက်တဲ့အခါကျတော့ဒီအပူဓာတ်ကိုပဲလိုက်တာဥစဉ်ကတော့ပိုးပြီးတော့တွေးတယ်ပဲအပူဓာတ်ကနော်တေဇောဆိုတေဇောရဲ့အပူဓာတ်အဲ့ဒါကိုရှုလို့လွယ်တော့ဥစဉ်ကတော့အဲ့လိုရှုတာနော်ဟိုဒါကတော့နှစ်ခုလုံးရှုလို့ရပါတယ်အေးကြိုက်တဲ့ပုဂ္ဂိုလ်ကလည်းဝင်တဲ့လေလေးအေးလေဝင်လာတာလေးအဲ့ဒီအေးဝင်လာတာလေးကနေမှ အဲ့နှာသီးဝါနေမြလိုက်ကြည့်ပြီးတော့တကိုယ်လုံးအေးတက်ကြီးဖြန့်သွားအောင်ကြည့်လိုက်ရှုလို့ရတယ်အဲ့ဒါအဲ့ဒီအပိုင်းကိုရှုမယ်ဆိုလဲယူရတယ်ရတယ်ဥစဉ်ကတော့ဒီဒေသောတအပူအာသန်နဲ့အဲ့ဒီဟာခဏလေးတွေ့လို့เนาะကိုယ့်ရဲ့ဒီရှုွက်နေရာမှာသူ့ရဲ့လက္ခဏာသဘောခဏမြင်နိုင်တာတွေ့နိုင်တာအဲ့ဒါကိုဥစဉ်ကတော့ဦးစားပေးတာအဲ့ဒါကြောင့်မို့ဒီဒေသောတကိုဥစဉ်တို့တရားတော်မှတွေ ဒီနေ့ရှုကြည့်မယ်နော်ဒေသောတကိုရှုမယ်ဒါကြောင့်မို့ဦးဇင်းတို့အခုဒါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားပေးတော့ပေးတော်မူခဲ့တဲ့ဓာတ်သဘောတွေဩဓာတ်သဘောဓာတ်ဆောင်တယ်ဒီခန္ဓာကိုယ်ကြီးတစ်ခုလုံးဟာတေသောဓာတ်တွေဒီလိုဖုံးလွှမ်းနေပါလားခန္ဓာကြီးတစ်ခုလုံးတရှိန်ရှိန်တငွင်ငွင်နဲ့ဒါလောင်ကျွမ်းနေတာဇိရဏတေသောအိုမင်းအောင်လဲလောင်ကျွမ်းနေတာတွေဒါတွေဟာအခုကိုကတမာရီအားကောင်းတော့မှရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့ တခါလေအဲ့ဒီမှာခိုးငွေ့တွေထွက်နေတာတွေလောင်ကျွမ်းနေတာတွေကမြင်းလာမှာအဲ့ဒါတွေမြင်သွားအောင်လို့ကိုယ့်ရဲ့ခန္ဓာကိုယ်ပေါ်မှာမြတ်စွာဘုရားဟောတော်မူခဲ့တဲ့တရားတော်တွေဟာကိုကိုယ်တိုင်ကြင့်မှဒိဋ္ဌဓမ္မောပတ္တဓမ္မောဝိသီတဓမ္မောနော်ကိုယ်တိုင်မြင်အောင်ကိုယ်တိုင်သိအောင်ကိုယ်တိုင်ရအောင်ဩဘုရားကဒီလိုပြောတယ်စာတွေ့တယ်မဟုတ်ဘူးကိုယ်ခန္ဓာကိုယ်တွေ့ပါသိအောင်မိမိတို့ရဲ့တန်တာမှာ တေသောဓာတ်ကို ကြင်ကြံကြိုးကိုပွားများအထုတ်နိုင်ကြပါစေကုန်သတည်းသာတုသာတုသာတုစိတ်တန်းကြအောင်ထိုင်ခါကြီးတွေတင်းလည်းမထားနဲ့တောင်းလည်းမထားနဲ့ညှစ်လည်းမထားနဲ့မိမိခါ အာကြီးတွေညှင့်မထားနဲ့တင်းမထားနဲ့ဖြေချလျှော့ချစိတ်ကိုငြိမ်အောင်ထားအေးအောင်ထားစောရီလည်းတင်းမထားနဲ့အခုံကြောကြီးတွေမျက်နှာကြောတွေခေါင်းကြောတွေဖြေချလျှော့ချ အကုန်လုံးဖြေချလျှော့ချစိတ်ကိုငြိမ်အောင်ထားအေးအောင်ထားကြည်အောင်ထားစိတ်ကလေးငြိမ်ပြီးအေးပြီးကြည်ပြီးဆိုတဲ့အခါကျတော့မှအဲ့ဒီမှာနာဒီဝါမှာ ဝင်တဲ့လေနဲ့ထွက်တဲ့လေမှာထွက်တဲ့လေလေးကနှွေးနှွေးလေးနဲ့နာသီးဝါလေးမှာထိထိထိထိပြီးထွက်တယ်အဲ့ဒါလေးကို ပူတဲ့သဘောလေးကိုအသာလေးစိတ်လေးကအာယုံစူးစိုက်ပြီးအဲ့ဒီအပူလေးကို အလားလေးအနှွေးနေတဲ့သဘောလေးပူနေတဲ့သဘောလေးရှိတ်ရှိတ်သဘောလေးနာသီးဝလေးမှာ ထွက်တဲ့လေလေးကိုတတိထားဝင်တဲ့လေလေးကသူ့အနဲ့သူအသားလေးပဲကြည်ထားလိုက်အဲ့ထွက်တဲ့အခါမှာပူတဲ့အပူဓာတ်သဘောလေးအဲ့ဒီပူရှိန်ငွေ့ငွေလေးအဲ့ဒါလေးကို ပူတဲ့သဘောလေးကိုပူတာလေးကိုသိအနိစ္စဒုက္ခလည်းမတင်နဲ့အောင်ဖြစ်ပြက်လည်းမရှုနဲ့အောင်လောလောဆယ်တမာတိရအောင်အဲ့ဒီခန္ဓာကိုယ်ပေါ်မှာပြန့်သွားအောင်ဒီအရင်လိုက်ကြည့် အရင်ဆုံးနှာသီးဝထိတ်လေးတွေကြည့်နှာသီးဝထိတ်လေးမှာနှွေးနေတာလေးအဲ့ဒါလေးကိုအဲ့ဒါပူတဲ့သဘောလေးကိုအဲ့ဒါလေးကိုကြည့်နှွေးတဲ့သဘောလေးပူတဲ့သဘောလေးရှိန်ရှိန်ငွေ့ငွေ့လေးအဲ့ဒါလေးကိုသေးသေးချာချာစူးစိုက်ပြီးကြည့်ရမှာနော်စူးစိုက်ပြီးအဲ့နာလေးကိုကြည့်နေရမှာရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့နှွေးလာတာလေးအဲ့ဒါလေးကိုစဆကြည့်အရင်ဆုံးပေါ်အောင်ကြည့် ထွက်တဲ့လေလေးနဲ့မှသိတယ်ဝင်တဲ့လေရအေးပြီးဝင်လာ ထွက်တဲ့လေရနှွေးပြီးဆိုအဲ့နှွေးပြီးတော့ရှိန်ရှိန်လေးနာဇီဝမှာဘယ်လောက်ထိပြန့်သွားသလဲဆိုအဲ့ဒါကိုကြည့်ပါနော်အဲ့ဒါလေးကိုသေးသေးချာချာလိုက်ပြီးတော့ရှုညံလေးနဲ့အသေးချာလေးလိုက်ကြည့်ထွက်လာတဲ့လေလေးမှာနာသီဝလေးမှာနှွေး ရှိတ်ရှိတ်ရှိတ်ရှိတ်နဲ့ပူနေတာလေပူလာတဲ့သဘောနှွေးလာတဲ့သဘောလေးကိုအဲ့ဒါလေးကိုတတိထားပြီးတော့စောင့်ကြည့်တတိထားပြီးတော့စောင့်ကြည့်တေချာညာနဲ့သေးသေးချာချာလေးကြည့်ပေးပါ တတိထားပြီးကြည့်ဦးရှိန်လေးသူ့ဟာသူပူနေတာလေးကိုပဲကြည့်နေအဲ့ဒီနှွေးနှွေးလေးပူပူလေးထွက်ထွက်လာတဲ့အခါကျတော့နှွေးလာတာလေးပူလာတာလေးကိုပဲတတိထားပြီးသေသေးချာစိုက်ကြည့်တေဇောဓာတ်ရဲ့အဲ့ဒါသူ့ရဲ့သဘောလက္ခဏာလေးပိုင်ပိုင်နိုင်နိုင်ဖမ်းမိအောင်စိတ်ကိုငြိမ့်အောင်ထားအေးအောင်ထားနော်အာငါမတွေ့ဘူးအာဟိုလိုစိတ်လျှော့အကျဉ်းနာမျိုး စိတ်ကတောင်းလင်းမြောက်လင်းဘာမှအဖြစ်မခံနဲ့သူများတောင်တွေ့အောင်ရှုနိုင်ကိုလည်းရမယ်ဆိုတဲ့စိတ်ကိုမွေးမွေးပြီးတော့အဲ့ဒီဝင်တဲ့လေနဲ့ထွက်တဲ့လေမှာထွက်တဲ့လေလေးရဲ့နှွေးနေတာလေးကိုပဲအဲ့ဒါလေးကိုပူတဲ့သဘောလေးကိုပူတယ်ဆိုပြီးတာတိနေနော်ပူတယ်ပူတယ်ဆိုပြီးတာတိနေတာတမထအနေနဲ့အပူဓာတ်ကိုအရင်ဆုံးအဲ့ဒီမှာခန္ဓာကိုယ်ကြီးတစ်ခုလုံးကမိလောက်အိမ်ကြီးတဲ့နေရသလို တရှိန်ရှိန်တရိပ်ရိပ်တငွေ့ငွေ့နဲ့လောင်ကျွမ်းနေပြီးတော့ဒါခါလဲအကုန်လုံးရှိန်ရှိန်ရှိန်ရှိန်နဲ့ဒေသောဓာတ်တွေအဲ့ဒါကိုစတွေ့ခြင်းလို့ခန္ဓာကိုယ်ပေါ်မှာတတ်သဘောတွေရှုနိုင်အောင်လို့အဲ့ဒါကိုစပြီးတော့နှာသီးဝါးနဲ့တတိထားစောင့်ကြည့်စောင့်ကြည့်ဟိုတွေးလိုက်ဒီတွေးလိုက် မတွေးနဲ့နော်နှာသီးဝါးလေးမှာရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့နေတာလေးပေါ်လာအောင်သည့်အပူငွေတွေပေါ်လာအောင်သည့် အဲ့ဒီကနေပူတယ်ပူတယ်သဘောလေးကိုအသာလေးတတိထားပြီးကြည့်တာနွေနွေလေးအဲ့ဒါလေးကိုဒါလေးတတိထားကြည့်နေနေသူကသူအဲ့ဒါကဖြန့်ဖြန့်ဖြန့်ဖြန့်သွားခန္ဓာကိုယ်ကြီးတစ်ခုလုံးကိုပြန်သွားအောင်ဒီသေးသေးချာလေးလိုက်ပြီးတော့ရှုပေး နာဒီဝါထိတ်တွေ့လို့ရှိရင်အဲ့နာလေးတေချာစိုက်ကြည့်ပြန်ပြန်ပြန်ပြန်သွားရင်ပြန်တဲ့လောက်ဖြန့်လိုက်ကြည့်ဖြန့်လိုက်ကြည့်အဲ့အပူငွေလေးရှိန်ရှိန်ရှိန်ရှိန်လေးနာဒီဝါနေမှာအဲ့နာဒီဝါဝန်းကျင်တခါတည်းအကုန်ရှိန်ရှိန်ရှိန်ရှိန်ဖြစ်နေပြီလားအဲ့ဒါဖြစ်နေမျက်နှာတစ်ပြင်လုံးအရှိန်ရှိန်နဲ့ဖြစ်လာလိမ့်မယ်နော်အဲ့ဒါတစ်ခုချင်းတစ်ခုချင်းအဲ့ဒါလိုက်ကြည့်အဲ့ဒီအထိမရောက်သေးတဲ့ယောဂီကကိုယ့်ကိုနာသီဝလေးရဲ့နေရာတည်းကြည့် အဲ့ဒါနှွေးနှွေးလေးအဲ့ဒါလေးကြည်ရင်ကြည်ရင်အဲ့ပူနှွေးလေးအဲ့ဒါလေးပူနေတာလေးနှွေးနေတာလေးကပြန်ပြန်ပြန်ပြန်သွားလိမ့်မယ်မျက်နှာတစ်ပြင်လုံးပြန်တဲ့ယောဂီများမျက်နှာတစ်ပြင်လုံးဖြန့်ပြီးတော့လိုက်ကြည့်ပါကောင်းတစ်ကောင်းလုံးထိတိုက်ကြည့်နိုင်တဲ့ယောဂီကလည်းအကုန်ဖြန့်ကြည့်ဒီတော့တိုက်ရဲ့သဘောလက္ခဏာခန္ဓာကြီးတစ်ခုလုံးဒါသဘောတွေကဘလို့ဖြစ်နေတယ်ဆိုတာကိုယ်ပိုင်ဉာဏ်နဲ့မြင်အောင်ဒေချာလေးလိုက်ပြီးတော့ရှုကြည့် စိတ်ကိုတောက်ရောက်မြောက်ရောက်လည်းမရောက်စေနဲ့ငြိမ်အောင်ထားအေးအောင်ထားစိတ်ကလေးကိုစိတ်ကလေးငြိမ်ပြီးအေးပြီးကြည်ပြီးတော့တမာတိရှိမှဒါရှုလို့ရတမာတိလေးရှိရင်အဲ့ဒါအကုန်တွေ့ရလိမ့်မယ် နှွေးနှွေးလေးပေါ်လာတဲ့အရာလေးကပြန့်ပြန့်ပြန့်ပြန့်သွားရင်ဖြန့်လိုက်ညံ့နာတစ်ခုလုံးလည်းဖြန့်ခေါင်းနေအကုန်လုံးပတ်ချလှည့်ကြည့်အဲ့ဒီဟာလေးရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်တကိုယ်လုံးဖြန့်ဖြန့်ဖြန့်ဖြန့်သွားလိမ့်မယ်အဲ့ဒါယောဂီတမာရီအားကောင်းတဲ့ယောဂီများခေါင်းနေကိုယ်တွေအကုန်လုံးဖြန့်ကြည့်တကိုယ်လုံးကိုတရှိန်ရှိန်နဲ့တရိပ်ရိပ်နဲ့ သူ့အတူပြောင်းနေတာတွေတွေ့ပါလိမ့်မယ်အဲ့ဒီလက္ခဏာတွေဒီအကုန်လိုက်ရှုပါစပြီးအဲ့ဒါတွေမတွေ့ရသေးဘူးဆိုရင်နှာသီးဝါလေးမနှွေးလာတာလေးအေးလာတာလေးဒါလေးကိုပဲအကြိမ်ကြိမ်ကြည့်အဲ့ဒီနှွေးလာတဲ့သဘောလေးပူလာတဲ့သဘောလေးကိုဒါအကြိမ်ကြိမ်ပြောင်းကြည့်အဲ့ဒါကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်လည်းပဲအဲ့ဒါနာသီဝတစ်ခုလုံးမှာပူပြီးတော့ရှိန်ရှိန်ရှိန်ရှိန်နေဖြစ်လာလိမ့်မယ် အချိန်ချင်းချိန်ချင်းနေပြက်လာလိမ့်မယ်တကောင်းလုံးရှုလို့ရတဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်တစ်ခုလုံးကိုဖြန့်ရှုအရင်ရနေကြယောဂီများတော့အဲ့ဒါအကုန်ရှုနိုင်တယ်ရှုနိုင်တဲ့ယောဂီများကြတော့အကုန်လုံးဖြန့်ရှုဖြန့်ရှုပြီးတော့တေသောတတ်ရဲ့ပြောင်းလဲခြင်းမမြဲပဲနဲ့သူ့အနေနဲ့သူရိတ်ကလေးရိတ်ကလေးရိတ်ကလေးတေသောတတ်တွေကတချိန်ချိန်တရိပ်ရိပ်နဲ့ဖြစ်ပြီးပြက်နေတာဒီရှုအဲ့ဒါဝိပဿနာအထိတင်ရှု အလုံးကိုမြင်နိုင်တဲ့ယောဂီများဝိပဿနာတိတင်ရှုရိတ်ကလေးရိတ်ကလေးချိန်ချိန်ချိန်ချိန်ဩတေသောတတ်တည်းသူသဘောသူဆောင်းနေပါလားသူ့လို့သူလုံနေပါလားနော်ဒီဓာတ်သဘောတွေဟာပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဓာတ်သဘောပဲတတ်သက်ရှိတာဓာတ်သဘောတွေဟာသူ့သဘောသူဆောင်းနေတာသူ့လို့သူလုံနေပါလားလို့အကုန်လုံးကိုရှုနိုင်တဲ့ယောဂီများကဝိပဿနာတင်ရှုပါ အာကိုလည်းမဟုတ်ဘူးငါဥစားလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့တေသောဓာတ်ရဲ့သူ့သဘောသူဆောင်းနေတယ်သူ့လို့သူလုံနေတယ်တဘာဝဓမ္မသူ့သဘောသူဆောင်းနေတဲ့သဘောတရားပဲရှိတယ်အဲ့ဒီမှာယောက်ျားဆိုတာမရှိ မိန်းမဆိုတာမရှိရှိန်ရှိန်ရှိန်ရှိန်ငွေငွေငွေနဲ့လောင်ကျွမ်းပြီးတော့ဒီတရိပ်ရိပ်နဲ့ဖြစ်နေတဲ့အထဲမှာအတ္တကောင်ဆိုတာမရှိဘူးဝိညာဉ်ကောင်ဆိုတာမရှိဘူးဝိညာဉ်ကောင်မရှိအတ္တကောင်မရှိ ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဓာတ်သဘောဓာတ်ဆောင်နေသူ့အလုပ်သူလုပ်နေတာဒီဟာတွေကလည်းဒီဓာတ်တွေဟာမမြဲပါလားလို့တက္ကာယဒိဋ္ဌိကို ခွာပြီးတော့မှအဲ့ဒီမှာအနှိမ့်ဆောက်မြင်အောင်ကြည့်မှာရိတ်ကလေးရိတ်ကလေးရိတ်ကလေးရိတ်ကလေးအဲ့ဒါကိုမြင်အောင်ကြည့်အစမတွေ့သေးတဲ့ယောဂီများတမထအနေနဲ့အဲ့ဒီပူတယ်ပူတယ်ဆိုတာလေးကိုသိအောင်နာလိုက်ပြီးတော့ဖြန့်ကြည့် နာသီဝကနေခန္ဓာကိုယ်တွေဒီဖြန့်လိုက်ကြည့်အဲ့ဒါအကြောင်းမို့မြတ်စွာဘုရားတမာဟိတောဘိက္ခုယထာဘူတံပဇာနာတိလို့ပြောတာတမာတိရှိမှအမှန်ကိုအမှန်တိုင်းမြင်နိုင်မယ်တဲ့တမာတိမရှိရင်မမြင်နိုင်ဘူးတမာတိမရှိရင်မမြင်နိုင်ဘူး သေချာကြည့်မတွေ့သေးတဲ့ယောဂီသမထအနေနဲ့ရှုဒီကိုယ်လုံးဖြန့်ပြီးတော့မြင်နိုင်တဲ့ယောဂီများတမာတိအားကောင်းတဲ့ယောဂီများဝိပဿနာအနေနဲ့ရှုတရေရေတဖွာဖွာနဲ့ရိပ်ရိပ်ရိပ်ရိပ်ရှိန်ရှိန်ရှိန်ရှိန်နဲ့ဖြစ်ပြနေတဲ့အနိစ္စကိုမြင်အောင်ကြည့်ဒေသောဓာတ်ကိုပေါ်အောင်ရှုဒေသောဓာတ်ကပေါ်ပြီဆိုရင်ဒေသောဓာတ်ရဲ့မမြဲတဲ့အနိစ္စရဲ့လက္ခဏာအဲ့ဒါကိုမြင်အောင်ရှုပေးပါ ရှိန်ရှိန်ပူပူလေးတွေပူလာတာလေးတွေတရှိန်ရှိန်ဖြစ်ပေါ်လာတဲ့တေဇောဓာတ်တွေဟာဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့ရိတ်လည်းရိတ်လည်းရိတ်လည်းရိတ်လည်းပြောင်းနေတာသူ့ရဲ့တေဇောဓာတ်ရဲ့သဘောတွေတရှိန်ရှိန်တရိပ်ရိပ်တရွရွနဲ့တဖွာဖွာနဲ့တခါလေရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့ဖြစ်ပြီးတော့ပြက်နေရတာအတိတ်အတိတ်တွေဖြစ်ပေါ်နေတာအဟောင်းအဟောင်းတွေချုပ်ပြီးတော့အတိတ်အတိတ်တွေဖြစ်ပေါ်နေတဲ့ ဖြစ်ပြီးပြက်နေတဲ့မမြဲတဲ့အနှိမ့်စကိုမြင်အောင်ကြည့်။ဩတေသောဓာတ်တွေကမမြဲပါလား။တရှိမ့်ရှိမ့်နဲ့ဖြစ်ပြီးတော့ပြက်နေရပါလား။ဒီတတ်မှာငါသူတစ်ပါးယောက်ျားမိန်းမဆိုတာ မရှိ။ပုဂ္ဂိုလ်တ attva မရှိ။တေသောဓာတ်ရဲ့သူ့သဘောသူဆောင်းနေတဲ့သူ့အလုပ်သူလုပ်နေတာတရှိမ့်ရှိမ့်နဲ့ဖြစ်ပြီးပြက်နေတဲ့သဘောပဲရှိပါလားလို့တေဇောဓာတ်ရဲ့အပေါ်မှာ အဲ့လိုရှုပါများလာတော့အဲ့ဒီတေသောဓာတ်ကြီးပေါ်မှာနိဗ္ဗိန်တတိတဲ့ညီးငွေ့သွားလိမ့်မယ်ဒီတေသောဓာတ်ကြီးတွေဟာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဒီတေသောဓာတ်တွေဟာယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ပုဂ္ဂိုလ်တ attva လည်းမဟုတ်အဲ့ဒီတေသောဓာတ်ထဲမှာအတ္တကောင်းလည်းမရှိဝိညာဉ်ကောင်းလည်းမရှိလိပ်ပြာကောင်းလည်းမရှိတေသောဓာတ်ဆိုတာတိတတ်တဲ့သဘောလည်းမရှိဘူးတိတတ်တဲ့သဘောမရှိဘူး သူဟာနဲ့သူဖောက်ပြန်ပြောင်းလဲနေတဲ့အငွေ့တွေထပြီးတော့အငွေ့အရှိန်တွေလောင်ကျွမ်းနေတဲ့အငွေ့တွေတရှိန်ရှိန်နဲ့ပူနေတဲ့သဘောပဲဧသောတကြီးရှိတယ်အဲ့ဒီမှာငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးကြည့်လိုက်တော့လဲမြဲသလားဆိုတော့မမြဲဘူးရိတ်ရိတ်ရိတ်ရိတ်ချိန်ချိန်ချိန်ချိန်ချိန်ချိန်ချိန်ချိန်နဲ့ဖြစ်ပြီးတော့ပြက်နေရပါလားလို့ဖြစ်ချင်းပြက်ချင်းရဲ့သဘောတွေကိုဉာဏ်နဲ့ကြည့်တက္ကရာဒိဋ္ဌိ တရင်ကအဖြစ်ဒါခွာလိုက်တာဩတေသောဓာတ်ဟာငါမပိုင်ဘူးငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဒီတေသောဓာတ်ဟာနော်အဲ့တေသောဓာတ်ထဲမှာအတ္တကောင်ဝိညာဉ်ကောင်လိပ်ပြကောင်ဆိုတာလည်းမရှိဘူးဒီထဲမှာတေသောဓာတ်သဘောဓာတ်ပဲရှိတာမြတ်စွာဘုရားကပူတာလဲဒါကြောင့်မို့ဓာတ်သဘောအေးတာလဲဓာတ်သဘောဓာတ်တွေလို့မြတ်စွာဘုရားဟောတာအဲ့ဒီဓာတ်သဘောတွေဟာ သူ့တဘာဝသူဆောင်နေလို့မြတ်စွာဘုရားကဓာတ်လို့ဟောတာသူ့သဘောသူဆောင်နေသူ့လို့သူ လို့တာတရှိတ်ရှိတ်နဲ့သူ့အနေနဲ့သူ ဖြစ်ပြီးတော့ပြက်နေရတဲ့သဘောတွေအဲ့ဒီဓာတ်သဘောတွေဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဓာတ်သဘောတွေဟာသူ့အတူဖြစ်ချင်းပြက်ချင်းသဘောပဲ ရှိပါလားဖြစ်ပြက်နေရပါလားဖြစ်ပြက်နေရတဲ့သဘောတွေ ဒါသဘောတွေကိုသေးသေးချာချာညာနဲ့မြင်အောင်ကြည့်အနေဆာလို့ရှုအနေဆာလက္ခဏာတစ်လုံးတင်ပြီးရှု ဖြစ်ပြီးပြနေရတဲ့အဲ့ဒီသဘောတွေကိုအနေဆာလို့တင်ရှုရှုရင်ရှုရင်ရှုရင်နဲ့မြတ်စွာဘုရားအဲ့ဒီဓာတ်သဘောတွေရဲ့အပေါ်မှာအဲ့ဒါကြာတော့ရှုပါများတော့ညင်းငွေလာလိမ့်မယ်ဒုက္ခလက္ခဏာတွေထင်းလာလိမ့်မယ်ရိတ်ကလေးရိတ်ကလေးရိတ်ကလေးရိတ်ရိတ်နဲ့ အဲ့ဒါဒီမတွေ့တဲ့ယောဂီများနှာသီးဝါလေးမှာအဲ့နွေးလာတဲ့သဘောလေးကဖြစ်ပြီးတော့ပြတ်သွားတဲ့သဘောလေးတွေဒါတွေမြင်အောင်ကြည့်တကောလုံးရှုနိုင်တဲ့တမာတိအားကောင်းတဲ့ယောဂီများတော့အကုန်လုံးဖြန့်ကြည့်လိုက်တာနဲ့တကောလုံးမှာအဲ့အနွေးတက်ကြီးကချိန်ချိန်ချိန်ချိန်ချိန်ချိန်ချိန်ချိန်ချိန်ချိန်နဲ့ရေနွေးငွေတွေထွက်နေသလိုမိလောင်မိကြီးတဲ့နေရသလိုတစ်ချိန်ချိန်ရိပ်ရိပ်အဲ့ဒါတွေတွေ့လာလိမ့်မယ်အဲ့ဒီတိုက်ရဲ့လက္ခဏာတွေဒါသဘောတွေ ကိုပိုင်ဉာဏ်နဲ့အဲ့ဒါကိုပိုင်သိလာအောင်သူများပြောလို့သိတဲ့အသိမဟုတ်ကိုကိုပိုင် အသိနဲ့ကိုဩတေဇောဓာတ်ဆိုတာဒီလိုဖောက်ပြန်ဒီလိုပြောင်းလဲဒီလိုပျက်စီးနေတယ်အပြင်းမနာရှားနေကြတာကိုယ့်ရဲ့အတွင်းအတ္တတန်တမ်းမှာဖြစ်ပြနေတဲ့သဘောတွေကိုတော့မရှားကြဘူးမသိကြဘူးမြတ်စွာဘုရားအကြောင်းမို့ဗတာဝဂီနိနောင်သုံးကြိတ်မင်းတို့ကတန်ត្រာလုံးကလည်းအပြင်းပဲရှားခဲ့တာအခုဒီဘဝကလည်းအပြင်းကပြောက်ပဲရှားနေ ကိုယ်ခန္ဓာကိုယ်ထဲပျောက်နေတဲ့ဟာမရှားဘူးပျောက်နေတဲ့ရုပ်တွေနာမ်တွေဓာတ်တွေဓာတ်လို့လည်းမသိဘူးရုပ်လို့လည်းမသိဘူးနာမ်လို့လည်းမသိဘူးအခုဓာတ်တဘာဝတွေမြင်အောင်ကြည့်မြင်အောင်ရှုသာသနာနဲ့တွေ့ရကြုံနှက်အောင် လူဖြစ်ရကြုံနှက်အောင်သာသနာတော်အတွင်းမှာဩဒီလိုတွေစူးစမ်းပြီးတော့အားထုတ်လိုက်မှ ခန္ဓာကိုယ်မှာဒီလိုကိုယ်တိုင်တွေ့ရတာဓာတ်သဘောတွေ သူသဘောသူဆောင်းနေတာဒီမမြဲတာဒီအနေဆိုင်ရဲ့လက္ခဏာတွေမြင်အောင်ကြည့် အလုံးယောဂီများဖြုတ်လို့ရပါပြီလက်ဖြားလေးတွေခြေဖြားလေးတွေကိုယ်လိုက်ဆန်းလိုက်လေ့ကျင့်ခန်းလေးလုပ်ပြီးမှဖြုတ်ပေးပါခြေပြည့်ခြင်းလေး